ခန်းကြီး131အငယ်1မှ3အိုးထာဝရဘုရားအကျွန်ုပ်သည်စိတ်မမြင့်ပါမျက်နှာလည်းမမောပါကိုနှင့်မတန်ကြီးမြင့်သောအမှုတို့၌မကျင်လေပါအကယ်စင်စစ်အကျွန်ုပ်သည်အမိနှုတ်နှင့်ကြွာသောသူငယ်ကဲ့သို့ကိုစိတ်ကိုဖြည့်၍ငြိမ့်စေပါပြီ အကျွန်ုပ်စိတ်နှလုံးသည်နို့ကွာသောသူငယ်ကဲ့သို့ဖြစ်ပါ၏ဤဒေလအမျိုးသည်ယခုမှစ၍ကာလအစဉ်မပြတ်ဒါဝရဖျားကိုမျော်လင့်ပါစေ။